ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌23ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်တို့ရာတဲ့လှုပ်တဲ့ပုဂ္ဂိုလ်တွေကြတော့လေလှုပ်ရာလှုပ်တဲ့ကိရိယာတွေမှာခိုင်းနွားတွေရှိဗျာဟုတ်ကလားမှန်ပါဗျာဟင်ဝန်ဆောင်ရန်ထားတဲ့နွားလည်းရှိတယ်ဝန်ဆောင်နွားလည်းရှိတယ် ဟုတ်ကလားဗျအဲ့ဒီဓွားတွေကြတော့အဲအရိုင်းနောက်ကိုလည်းမလိုက်အောင်သူတပားရဲ့ຢာကွက်လေကွက်တွေလည်းခိုးမသားအောင်လွန်ကျိုးနဲ့သူတုံ့နှောင်ထားတယ်မှန်ပါပါဟင်လွန်လွန်ကျိုးဆိုတွေကရိုးရိုးကျိုးနဲ့တူသလားတူပါပါဗျာဟင်တလွန်တင်လားနှစ်လွန်းလောက်လားဟင်သုံးလွန်းလောက်လားဘယ်နှလွန်းလောက်ထင်တော့ ဟုတ်ကလားဗျာငါလွန်းတင်6လွန်းတင်တလွန်းတလွန်းဟောတမြင်အမြင်ပေါင်းဘလောက်တော့ဟာဟုတ်ကလားဟင်အဲ့ဒါကြီးကိုကြစ်ကြစ်ပေါအောင်လိန်ပြီးတော့ဟိုသူယုံတော်မပြနိုင်အောင်ပြီးတော့ခြီးတဲ့တိုင်ကလည်းသူယုံတော်ပါမတော့အောင်မကြီးပင်ဟာမျိုးခြီးတာဟင်ဟင်ရိုးရိုးပင်ဟုတ်ဘူးတင်လေမကြီးပင်ဟာမျိုးဟင် လွန်ကျိုးကြီးကလည်းတလွန်တလွန်နှင်းအမြင်ပေါင်းမြောင်များစွာနဲ့လေဟုတ်ကလားဗျအဲ့ဒါမှတော့တလွန်တင်မကားဘူးငါလွန်တင်၆လွန်တင်အဲ့လိုကိုလွန်တင်ပေါင်းများစွာနဲ့ဗျဟင်အဲ့လိုခြိထားဘာဖြစ်လို့ခြိထားတော့ဆိုတော့သူတကာရဲ့လေဒီယာတွေကိုသွားခုဆောင်မှာဆိုဟုတ်ကလားဗျခုဆောင်မှာဆိုဟင်ပြီးတော့အရိုင်းနောက်ကိုလိုက်မှာဆိုလို့ဟုတ်ကလားဗျ ဒါကတော့ရွာတွေကရှိတဲ့ဥပမာပေါ်လေတို့ဒီကတော့သူနဲ့တူတော်လည်းပဲသူနဲ့မတူဘူးဗျစိတ်ကိုဖွဲ့ချီထားတဲ့လွန်ကျိုးကြီးကငါးချောင်းရှိကြတယ်သေတော်ဝိနိဘတ္တလို့သာလို့သုံးတယ်လေဟင်ဟုတ်ကလားစိတ်ကိုဖွဲ့ချီထားတာဒီစိတ်ကိုဖွဲ့ချီထားတာတော့ရာကွက်လေကွက်တီကိုသွားပြီးတော့ခိုးစားမှာဆိုလို့မဟုတ်ဘူးဟုတ်ကလား ဟင်သူခိုင်းတာကိုလူတဲ့အချိန်ခိုင်းမရမှာသို့လို့သူမို့ပိုင်ရှင်မဲ့နဲ့ထွက်သွားမှာသို့လို့သူစိတ်ကိုကြတော့လွန်ကျူးခြင်း၅ကြောင်းရှိတယ်တဲ့ဟုတ်ကလားဟင်အဲပိုင်ရှင်ဖြစ်တဲ့တို့တဏှာတို့ကိုဟုတ်ကလားဟင်သူခိုင်းမသားမှာသို့လို့ထင်တယ်ဟင်သူခိုင်းမသားမှာသို့လို့ဟုတ်ကလားသို့မဟုတ်သူ့လက်ထဲကနေပိုင်ရှင်မဲ့ဖြစ်နေထွက်သွားမှာသို့လို့ ဒီလိုတင်ကြဟင်းသိတ်ကိုဖွဲ့ချီထားတယ်တဲ့ဘယ်ဟာဒီတုံးဆိုတော့ကိုကိုကိုခင်မင်မှုအာကြည့်ခြင်းဟင်ကိုကိုကိုခင်းနေတဲ့ပုဂ္ဂိုလ်ကအဲထိတ်ကနေတစ်ခုလေးတွေ့တာနဲ့ဟိုကိုရောမညာဘူးလားဟဲ့စိတ်အလိုကောမလိုက်ဘူးလားဟဲ့ဒီပုဂ္ဂိုလ်ဟာကာမကနေအကျွတ်လွတ်ဖြစ်တဲ့နေညာနိကသာသနာကိုရောက်နေမှာမလားအဲအဲ့ဒီနေညာနိကသာသနာဆိုတဲ့ပိုင်ရှင်မယ်တဲ့ရောက်သွားမှာဆိုလို့ဖွဲထား ဒါဒီလွန်ကျိုးကြီးလည်းရှိပြီဗျဟုတ်ကလားဗျဒါနံပါတ်1လွန်ကျိုးတယ်ဗျဟုတ်ကလားနံပါတ်2ကသူတစ်ပါးပေါ်ခင်မင်မှုအာချီခြင်းဟုတ်ကလားဟင်သူတစ်ပါးပေါ်ခင်မင်လို့ရှိရင်လေအဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဒီသူများစီမှာပဲရှိကိုယ်စီရှိမှာမဟုတ်တော့ဘူးဟုတ်ကလားဗျသူတစ်ပါးကြတော့ကောင်းွက်ဒီပဲချက်တွေးနေမှာဟုတ်ကလားဗျအဲ့တော့အဲ့ဒီပုဂ္ဂိုလ်က ဘယ်လိုလုပ်ပြီးတော့နေညာနိကဆိုတဲ့အကျွတ်လမ်းကိုသွားနိုင်မှာမလဲအင်းမသွားနိုင်အောင်လို့သူကလည်းဆွဲထားတယ်ဒါစိတ်ဟုတ်ခလားအဲအလိုယုံမှုကြိုးစားနေတဲ့စိတ်ကလေးလေအဲသူကလည်းဆွဲထားတယ်လားပြီးတော့တို့နာမသုံးကြိုးကတော့အာယုံ၅ပါးပေါ်ခင်မှုအာကြည့်ခြင်းလေဟုတ်ခလားဒါကသူနဲ့ကိုကြကပေါ်လာတဲ့ဟာတင်လေဟဲ့အဲမျက်စိရှင်းရင်အဖင်အာယုံဟုတ်ခလားဒါတစ်ဖက်နဲ့တစ်ဖက်ကြားကကြားကံခေါ်တာပေါ့ အဲ့ဒီအာယုံခင်မင်နေတဲ့ပုဂ္ဂိုလ်လည်းပဲအာယုံနောက်ကိုလျှောက်လိုက်နေတဲ့အတွက်ကိုယ်ခန္ဓာကိုယ်ကိုသိရှိပါမလားမရှိပါဘူးဗျာဒီလိုဆိုရင်ဟောတို့နေရာနိကဆိုတဲ့အကျွတ်လန်းအလွတ်လန်းကိုရှောင်းနေမှာမလားမရှိပါဘူးဟေးသူကလည်းမရောက်အောင်လို့ကိုအဲ့ဒီစိတ်ကိုဆွဲထားပါတယ်ဗျာချီထားပါတယ်ဗျာဟုတ်ကလားဗျာဟင်ဟုတ်ကလားဟိပြီးတော့နံပါတ်၄ကျိုးကတော့အိတ်အစားမဲ့ချင်းတယ်ဗျာဟင် ဟင်ဟင်အိမ်မတဲ့ပုဂ္ဂိုလ်ကောအဲအိတ်တဲ့ပုဂ္ဂိုလ်ဒီတွေးထိုင်းနေပြီလေတွေးပြနေပြီလေဟင်အဲ့တော့ဖြစ်ပြဘယ်လိုလုပ်မြင်နိုင်မှာဟုတ်ကလားတရားတွေးတွေးတော့အောင်ကိုဒုက္ခနာကိုကြီးရတယ်ဟိုဟိုဘာတော့ဟဲ့မေသာအိုးကြီးနဲ့လွန်တူထင်တယ်မေသာအိုးကြီးလည်းချက်ပြီးမနှိုးပဲထားပဲလို့နေတော့အခဲထားဗျာဟုတ်ဗျာအဲ့ဒါမိပြင်းထိုးမှဟင်သူ့ငကိုပြန်ဖြစ်တယ်ထင်တယ်ဟဲ့တို့ဒီမောဟစိတ်ရှိနေတဲ့ပုဂ္ဂိုလ်တယောက်ရဲ့တွေးရလဲ တို့သားဖေးရီကဲတို့လို့ဆိုတယ်ဗျာဟိုတို့ကြက်သားဝက်သားတွေဖေးထားတဲ့အရေးတွေ့ပါလိမ့်မယ်ဗျာဟင်ပြည့်ချွဲချွဲနဲ့ထင်တယ်ပြီးတော့ဖြူသားလေးလည်းပါတယ်ညိုတူတူလေးလည်းပါတယ်မဲတက်တက်လေးလည်းပါတယ်အဲ့လိုထင်တယ်ဟင်ဟင်ဟုတ်ကလားဗျရေသားဟုတ်ကလားဟဲ့အဲရေကြီးရေသားမဟုတ်ဘူးအဲ့လိုပဲဗျဒီမောဟသိရှိနေတဲ့ပုဂ္ဂိုလ်တယောက်ရဲ့စိတ်ဟာလည်းပြည့်ချွဲချွဲဖြစ်နေတယ် အိတ်တယ်ဆိုတာမောဟနိုင်ငံတယ်လေမောဟနိုင်ငံအဲအိတ်မဲ့တဲ့ပုဂ္ဂိုလ်အစမ်းမဲ့တဲ့ပုဂ္ဂိုလ်ဟောဟိဟင်အစားနောက်လိုက်တယ်ဆိုတဲ့ရတာယုံနောက်မဲ့နေပြီတယ်ဟိဟုတ်ကလားရတာယုံနောက်မဲ့နေတဲ့ပုဂ္ဂိုလ်ဒီဖြစ်ပြဘယ်လိုလုပ်မြင်နိုင်မှာမလဲဟုတ်ကလားဗျာသူလည်းမြင်နိုင်ဘူးပြီးတော့တို့နံပါတ်5ကျိုးကတော့နဘဝလောက်သာตายရခြင်းဟင်တို့ဒီလို7ပါးသီလာလေးနဲ့ဒီလောက်ဆိုရင်တော့ နတ်ဘဝတော့ပြည့်လို့ဘူးထင်ဟုတ်ဗျာဟင်ဟင်တရားမရခြင်းနေပါစေဒီဒီလာလေးနဲ့ကိုဟုတ်ဗျာဘာလို့ယူတော့ဗျဟမ်ဟိုကျုပ်ကမှောင်ပြလို့လားခင်ဗျားတို့ဖြစ်တတ်တာပြောတာပါဟင်ဟင်မဲဒီဒီလာလေးနဲ့ဆိုဟုတ်ကလားဗျဟင်အဲ့တော့ဒီနတ်ဘဝတော့ဒါနဲ့ဆိုနတ်ပြည်ကလည်းကာမဘုံပဲထင်တယ်ဟဲ့ဟုတ်ကလား နတ်ကမဘုံပဲဟုတ်အဲ့တော့ဒီနတ်ပြည်လောက်ကိုဟိုအာယုံပြုနေတဲ့ပုဂ္ဂိုလ်လည်းကာမသွေးပဲထားနေမှာပေါ့ဟုတ်ကလားဗျဒီလိုဆိုရင်ခန္ဓာဖြစ်စဉ်ကိုမမြင်တဲ့အတွက်နေရာနိကဆိုတဲ့အကျုပ်လို့ကိုဒီသိသွားနိုင်မှာမလားမသွားနိုင်ပါဘူးအဲ့ဒါသိကိုဖွဲ့ချထားတဲ့သေတော်ဝိနိပါဒလွန်ကျိုးခြင်း၅ကြောင်းခေါ်ဟုတ်ကလားဗျာဟင်အဲ့တော့တို့ခိုင်းနွားတို့ခိုင်းဖို့နွားတို့ကြတော့ လွန်ကြိုးတကြိုးနဲ့မကြီးပင်ချီတာတောင်ယုံနိုင်လားမယုံနိုင်ပါဘူးဟုတ်ကလားတို့ငါကြိုးကြီးဆိုတော့ဘယ်လိုဗျာငါကြိုးကြီးဆိုတော့ဟင်ဟင်ဟုတ်ကလားဗျဟင်ဟင်အဲငါကြိုးများပါတယ်ဗျာ၄ကြိုးလောက်ဆိုရင်ဟောဟုတ်ကလားတိုင်းဟို၃ကြိုးလောက်ဗျာဟုတ်ကလားအဲ၂ကြိုးလောက်ဗျာ ဟင်နှစ်ကြိုးလောက်ဆိုရင်ကောအာလောကရောပဲခဗျာခမည်းဖြစ်တာနဲ့ကြတဲ့ယောဂီတွေကုန်ပြတ်တော့မှာပဲခမည်းအာဟုတ်ကလားဗျာဟုတ်ကလားဗျာခမည်းတယောက်နေမှာပါဗျာကြောက်ဟေးတို့နောက်ကပဲနေတော့ဟေးသူလိုပဲလားဟင်မဟုတ်ဘူးတဲ့ခမည်းဟင်ခမည်းတယောက်နေမှာပါဗျာကြာနာမဟုတ်ပါဘူးဟင် ဟင်ဟင်ခမားတယောက်နေမှာပါဗျာဟင်အဲ့တော့ဒီကျိုးငါးကျိုးအကုန်လုံးဟာ ကာမတွေကထင်တယ်တို့အဲ့တော့ကာမနဲ့ဓမ္မကဇရာတလန်းတန်တလန်းဗျာတို့မို့တောက်တဲ့နဲ့ဖေးကြီးဗျာဟုတ်ကလားဒီကာမကိုဖြစ်စေတာတဲ့စိတ်ကလုံးစော်ပြီးထားကြွပြီးသွေးပူးမှသူဟာဖြစ်တဲ့အမျိုးတို့ဓမ္မကစိတ်ကိုငြိမ်တဲ့အေးချမ်းမှဖြစ်တဲ့အမျိုး ဟင်ဘလောက်กว่าနေတော့ဟင်ဟင်ကာမစိတ်နဲ့ဓမ္မစိတ်လေဟင်ကာမအာယုံကတော့အဲစိတ်ကိုလှုံ့ဆွဟုတ်ကလားသွေးတွေကိုထားကြွဟုတ်ကလားစိတ်ဒီပူလောင်ပြီးဆိုမှသူကဟင်စိတ်မဆန့်ရင်ထိုင်ရနှုတ်အဲနှုတ်နဲ့မကြည်နိုင်ရင်ထိုင်ရကူအင်္ဂါရှိလက်ဒီလိုသွားရတာဟိုမိတခုပြီးတခုမိကူသွားရတာဟိုဟုတ်ကလားကွယ်တို့ဓမ္မကမဟုတ်ဘူးဟုတ်ကလား ကိုရောစိတ်ရောငြိမ်သက်အေးချမ်းအောင်လုပ်ရမှာဟုတ်ကလားအဲ့တော့ဒီကာမကိုမလွတ်သမျှတို့ဓမ္မဘက်ကမသွားနိုင်ဘူးဟုတ်ကလားဗျာဟင်ပြီးတော့ဒီကာမကိုမလွတ်သမျှလေတို့မိတိမလမ်းဖြစ်တဲ့ဖြစ်ပျက်ကိုမြင်နိုင်မှာမလားဗျာမြင်နိုင်ဘူးဟုတ်ကလားဗျာဟင်မိတိမလမ်းကဖြစ်ပျက်ထင်တယ်လေဘယ်နေရာကရှုလိုက်ရှုလိုက်ဖြစ်ပျက်ပေါ့ဘာဖြစ်လို့တော့ ခန္ဓာကလည်းဘယ်တော့မှအငြိမ်မနေတဲ့ခန္ဓာမှုဘယ်တော့မှအငြိမ်နေတော့နေဘူးဗျာမွေကလေးကသေးထိဗျာဟုတ်ကလားဟင်အရွယ်ကြီးလာတာကိုဖောက်ပြန်ပြီးပြည့်စည်သည်ဆိုတာအငြိမ်မနေလို့ဖောက်ပြန်ပြည့်စည်တာပေါ့ဟိုငြိမ်နေရင်ဘယ်ဖောက်ပြန်ပါလိမ့်မလို့ဟုတ်ကလားဗျာအဲ့တော့အငြိမ်မနေတဲ့ဟာတို့ခွဟိုမနေ့ကဆွေးနွေးခဲ့တဲ့အတိုင်းဆိုမန္ထနေရင်တောင့်တင်းနေတဲ့အတွက်မမြင်ရတာတဲ့ဟင် ခုနကဟိုတို့ကိလေသာမှန်ထနေရင်ဘယ်လိုလုပ်ပြီးဒီဖြစ်ပြမြင်နိုင်မှာမလဲဟင်ဝင်ဝင်လေးဖက်လေးရှုခြင်းမလားနာရာခြင်းနာရှုခြင်းမလားဟုတ်ကလားဗျာဟင်ဟိုကြားတာတို့တို့တွေးတာတို့ဒါတွေကတော့ဒီအောက်ညာနေမှာမမြင်နိုင်သေးပါဘူးဟုတ်ကလားသူကတော့တကားပိတ်ယုံတက်တက်ထင်တယ်ဟိတကားအဆောင်ချယုံတက်တက်ပဲရှိပါသေးတယ်အထက်ညာကသူလည်းသဘောပေါက်သွားပါလိမ့်မယ်အလွန်နူးညံ့တဲ့ဟာဖြစ်တဲ့အတွက်သူ့တိုက်အားကောင်းမှသူကတွေ့နေတယ်လေအထက်ညာနေကြမှာတွေ့နေတယ် ပုဂ္ဂလာဗျာပြီးတော့သင်္ကြန်ကမ္မထံလည်းအကြွားအလံအချပုဂ္ဂလာအဲဒီအမှားတွေလည်းဟိုအကြွားကနေအလံဆိုတာဖြစ်စီပြရတာတယ်ဟဲ့အကြွားဖြစ်စီပြည့်စည်မှအလံဖြစ်တာအလံပြည့်စည်မှအချဖြစ်တာအချပြည့်စည်မှအထီဖြစ်တာလေပုဂ္ဂလာအဲ့တော့ပြည့်စည်နေတယ်ဆိုတာသူ့လည်းဖြစ်ပြလုံရှားရှိတာဗောဗျာဟင်ဟင်ငြိမ်ပြီးပြတ်လို့ရတာမှမဟုတ်ဘဲနဲ့ဟုတ်ကလားဗျာဒီလိုပဲယောဂီတို့ဉာဏ်နဲ့အထူးထူးမူရပိုင်းနေလဲစားတာတောက်တာကစားအကုန်ပေါ့ဗျာ အဲအကုန်လုံးဖြည့်သိရတာထင်တယ်ဟဲ့အဲ့တော့ဖြည့်သိရင်ဖြည့်သိတယ်လေဟုတ်ကလားဖြည့်သိရင်လှုပ်ရှားဖြစ်ဖြစ်ရှိတယ်လေဟုတ်ကလားဗျာတို့ဓာတ်ဒီမြင်ဖို့ဆိုတာဒီကာမစိတ်နဲ့မရနိုင်ဘူးလေဟုတ်ကလားဗျာဟင်ကာမကလွန်မြောက်တဲ့ဓမ္မရောက်မှာဟုတ်ကလားဟင်အဲ့တော့အဲ့ဒီလွန်ကျိုးကြီး၅ကြောင်းအရေးကြီးဆုံးဗျာဟင်ဟင် အဲတို့ယောဂီနံပါတ်1လွန်ကျိုးလောက်ရှိတော့ဟာကြံတဲ့လွန်ကျိုးလေးကြောင့်မရှိဘူးမဟုတ်လားဟင်တိတကြိုးတဲ့မဟုတ်ဘူးလားအာငင်းညာပြီဗျာခင်ဗျားတို့ဟိုအိမ်ကထွက်လာတဲ့ကကျိုးဖြတ်ထွက်လာတာအကုန်လုံးဟာဘယ်ကျိုးမှမရှိဘူးခင်ဗျားတို့ဟုတ်ကလားဗျာဟုတ်ပါတယ်ဗျာခင်ဗျားပဲကြောင်ပါဓမ္မဗျာဟင်ဟင်အိမ်ကထွက်လာတဲ့ရှိသနာကျိုးအကုန်ဖြတ်ပြလာတာခင်ဗျာ မရှိပါဘူးရာဂျိုးတွေတို့ဟာတွေမရှိဘူးမဟုတ်ဘူးလားဟာပါတော့သိချက်ဝါချင်းကြီးအောင်ပြောတာပေါ့ခင်ဗျာဟင်ဟင်သိချက်ဝါချင်းကြီးအောင်ပြောတာလားခင်ဗျာဟင်အဲ့တော့သူဖရာလက်ထက်တုန်းကဖရာရှင်ကနောက်ပါတန်ဃာတွေနဲ့ကင်းကမြေကန်းနဘေးတိုင်းကြွာလာอืมကြွာလာတဲ့ချိန်ကြတော့ အဲ့ဒီဘုရားရှင်နဲ့တူတူခင်းခင်းကမြေအထက်ကနေပြီးတော့တိတ်တုံးကြီးတုံးပါလာဟင်ဟိုရေစီးကြောင်းတိုင်းပေါ့လေမျောပြီးပါလာအဲ့ဒါကိုကြည့်ပြီးတော့ဘုရားရှင်ကအကြံတော်ဖြစ်တော်မူတယ်ဟင်ငါနောက်ကယဟန်ဒီကလည်းပဲဟင်ခုနတို့ပြောတဲ့လွန်ကျိုးတွေညှိနေတဲ့ယဟန်ဒီကြီးတဲ့နေမှာကိုဗျဟင်ကြိုတန်းလာနေတဲ့နေမှာကိုအဲ့တော့ငါယဟန်ဒီ အဲ့ဒီတိတုံးကြီးကိုဥပမာပေးဟောတာကောင်းပါပဲလို့ကြားပြီဖြစ်ဟုတ်ကလားတိတုံးကြီးကလည်းထက်ကဟင်သူစုံပြီးဆင်းလာမှထင်တယ်ဟိဟင်တိတုံးကြီးလေစုံဆင်းထင်တယ်ဟိအသေးမှန်သမျှအဆန်လားစုံလားအဆုံးအဆုံးဘာဖြစ်လို့တုံးအဆုံးစွာအားမဆိုင်ရဘူးလေညှော့လိုက်လို့လည်းရတာဟုတ်ဟင်အဆန်သာခက်တာထင်တယ်ဟိဟင်အဲ့တော့တို့တမဲ့ဖြစ်တဲ့တိတုံးလည်း အဲတို့တို့ယောဂီလိုနေမှာဟုတ်ပါဘူးထမဟင်ဟင်သူသူကတော့စုံလိုက်သွားတာအဲတို့ယောဂီတွေကတော့ဘယ်လိုနောက်ကတော့ရေရေတင်းတင်းပြောတာဘာလို့မခံလို့ထားပြောတာနဲ့တူပါသဗျာဟုတ်ပြောတာဟုတ်မှမထင်ပါဘူးဟင်အာမထင်မောင်းဗျာတို့တော့ရောလိုက်မျောလိုက်ထင်တာပါပဲဟင်ဟင် ဟင်အဲ့ဒါကြီးကြည့်ပြီးတော့ဖရာရှင်ကလက်ညှိုးထုတ်ပြီးဟောတယ်ဟုတ်ကလားချစ်သားတို့တဲ့ဟိုမှာတစ်တုံးတုံးဟိုဟိုအထက်ကနေပြီးတော့သူအောက်ကိုဟင်တုံဆင်းလာတယ်တဲ့ကြည့်လိုက်ကြပါနဲ့ဟုတ်ကလားမှန်ပါအဲ့ဒီတစ်တုံးကြီးဟိုဘက်ကမကတ်တင်နဲ့ကွာဟုတ်ကလားတကယ်လို့တစ်တုံးကြီးဟိုဘက်ကကနေရင်ဒီရေပြီးကြောင်းကနေပြီးရေပြီးကြောင်းအတိုင်းအဲကင်ကားရမုံနာ အဲ့ဒီကနေတစ်ဆင့်သမုဒ္ဒရာတဲ့ကိုအဲ့ဒီတိတုံကြီးပါနိုင်မှာလားတဲ့ဟုတ်ဟိုဘက်ကကတ်နေပြီကိုဟင်းပါနိုင်ဘူးတဲ့အဲ့တော့ရိုးတို့ရဟန်းလည်းပါနိုင်ပါဘူးဖေရဒီလိုပဲရှောက်အေးအဲ့ဒီတိုင်းပဲတဲ့တစ်ဖက်ကအာယုန်ဒီဘောကိုမင်းတို့သိဒီဟူသောတစ်တုံကြီးလည်းညှိနေရင်ဟုတ်ခလားဝိပဿနာဉာဏ်ကနေမဲ့ဉာဏ်ဖုံဉာဏ်နိဗ္ဗာန်တည်ဟူသောသမုဒ္ဒရာတဲ့ကိုဘယ်တော့မှသွားနိုင်ဘူးကွာဟုတ်ကလားဟင် ဟိုဘက်ပါညှိနေတယ်ကိုဗျဟင်ဟုတ်ကလားဗျာအေးဟိုဘက်ကိုမညှိဘူးပဲထားဦးနဲ့ကအဲ့ဒီတိတုံကြီးဒီပကန့်ကတ်နေရင်လဲဘယ်နဲ့တော့ဟိဟင်ဟင်ခင်ကရမုံနာအဲ့ဒီကနေသမုဒ္ဒရာတဲ့ကိုမရောက်နိုင်သလိုတို့စိတ်ဒီဟူသောတိတုံကြီးရောကိုယ့်ဘက်ကိုသိရောက်နေပဲဟင်ဟင်တမထာကနေဝိပဿနာညာမဲ့ညာဖို့ညာနိဗ္ဗာန် သမုဒ္ဒါတဲ့မရောက်နိုင်ဘူးတဲ့ဟုတ်ကလားဗျာဟင်တိတ်တုံးတဲ့သူကစိတ်ကိုဥပမာပေးတာလေဟင်ဟုတ်ကလားဗျာအဲ့တော့ဟိုဘက်ကန်းလည်းမကပ်ဘူးတဲ့ဒီဘက်ကန်းလည်းမကပ်ဘူးပဲထောင်းกว่าအဲ့ဒီတိတ်တုံးကြီးရေဝပြီးမြုပ်နေရောတဲ့ဟင်ဟင်မြုပ်နေရင်လေအဲမြုပ်နေလည်းရောက်နိုင်ဘူးတဲ့ဒါဆိုလဲခင်ငါယမုန်နာကနေသမုဒ္ဒရာတဲ့ကိုမရောက်နိုင်ဘူး ဟုတ်ကလားဟိအဲ့ဒီအတိုင်းပဲဒိုလည်းပဲရှိနေတဲ့ဟင်တွေ့နေတဲ့အတွေ့လေးလောက်နေတာตาရနေရင်ကောဟင်ဟင်အဲရှုခွေနမသိတဲ့ရင်ကောဒါလေးနဲ့ตาရနေအောင်ရှိမှာလေဟင်အဲตาရနေရင်လေဟိုတဏဝင်းနေလို့ရှိရင်လေတို့ဒီစိတ်ဟာလွတ်သွားမှာတယ်ဟိဟင်အဲ့ဒါဆိုလို့ရှိရင်လေတမထကနေဝိပဿနာမဲ့ညာဘုံညာနိဗ္ဗာန်မရနိုင်ဘူးတဲ့ ဟုတ်ကလားဗျာအဲ့တော့ဟိုဘက်ကန်းလည်းမကဘူးဒီဘက်ကန်းလည်းမကဘူးဟုတ်ကလားဗျာမြုပ်လည်းမမြုပ်ဘူးသို့တော့ဟင်ကုန်းပေါ်လည်းမတက်တင်နဲ့ကွာဟုတ်ကလားဟင်ကန်းမော်ထိုးတက်သွားမလဲအဲ့တော့ကန်းမော်ထိုးတက်သွားလို့ရှိရင်ဒီတိတုံးကြီးဟာခင်ငါရမုံနာကတခင့်သမုဒ္ဒရာတဲ့ကိုရောက်နေမှာမလားရောက်နေပါဗျာဟင်ရောက်နေဘူးတော့ကုန်းမော်တင်နေပြီဟုတ်ဟုတ်ကလားဗျာ အေးဒီတိုင်းပဲတဲ့တင်တို့ရဲ့စိတ်ကိုလည်းပဲတဲ့ဟုတ်ခလားမန်ခမ်းနေရင်တောင့်တင်းနေရင်ပဲ့တယ်တော့ဟဲ့ကုန်းပေါ်တက်သွားပြီဟုတ်ခလားဒီလိုသို့သမထဝိပဿနာဉာဏ်ကအဖင်းဖင်းကနေပြီးမက်ဖို့နိဗ္ဗာန်တည်ဟူသောသမုဒ္ဒါတည်းမရောက်နိုင်ဘူးတဲ့ဟုတ်ကလားဗျာအဲ့တော့ဟိုဘက်ကလည်းမကပ်ဘူးဒီဘက်ကလည်းမကပ်ဘူးမြုပ်လည်းမမြုပ်ဘူးဟုတ်ကလားဗျာတို့ကုန်းပေါ်လည်းထိုးမတက်ဘူး ထိုးမတဲ့ဖူပဲထားပါအောင်တော့တဲ့ဟုတ်ကလားဗျလူအဖယ်လည်းမခံရပါနဲ့တဲ့ဟုတ်ကလားတကယ်လို့အဲ့ဒီတေတုံကြီးဟိုလူကဖယ်သွားလို့ရှိရင်ဟောဒီတေတုံကြီးဒီခင်ကယမုန်နာကတစ်ဆင့်သမုဒ္ဒရာတဲ့ကိုဝင်နိုင်မှာမလားဒီအဲ့ဒီမဝင်နိုင်သလိုတဲ့တင်တို့ရဲ့စိတ်ကိုလည်းပဲဟုတ်ကလားလူဘဝလောက်သာตาရာပြီးဟုတ်ကလားအားထုတ်နေလို့ရှိရင်လည်းပဲတဲ့တမထ တရားနဲ့ဝိပဿနာဟုတ်ကလားညာဆင်းနေတယ်ဟဲ့တရားနဲ့မဲ့ဖို့နိဗ္ဗာန်တည်းဟူသောသမုဒ္ဒါတဲ့မရောက်နိုင်ဘူးတဲ့ဟုတ်ကလားဗျာလူဘဝတော့သာတာယာတောင်းတနေရင်လေအဲအဲ့တော့တို့ဟိုဟိုဘက်ကန်းလည်းမကဘူးဒီဘက်ကန်းလည်းမကဘူးမြုပ်လည်းမမြုပ်ဘူးအပေါ်လည်းမတူဘူးဟုတ်ကလားဟဲ့လူဆယ်လည်းမခံဘူးပဲထားလိုက်အောင်နဲ့ဗျာနတ်အဖယ်လည်းမခံသေးနဲ့အုံးနဲ့ဟုတ်ကလားအဲ့တော့ဒီဒီတုံးကြီး သူဟာသူစီကြောင်းတိုင်းမျောနေတာကြီးတို့နတ်ကဖယ်များသွားလို့ရှိရင်ကောကင်ငါယမုန်နာကတဆင့်သမုဒ္ဒရာတဲ့ဝင်နိုင်မှာမလားကဲမဝင်နိုင်လို့တဲ့တင်တို့ရဲ့စိတ်ကလည်းပဲနတ်ဘဝလောက်သာตายာပြီးအာထုတ်နေမယ်ဆိုရင်တဲ့ကဟုတ်ကလားဟင်တမထဝိပဿနာကနေဝိပဿနာညာအစဉ်အစဉ်မဲ့ညာဖိုးညာနိဗ္ဗာန်တည်ဟူသောသမုဒ္ဒရာတဲ့ရောက်နိုင်ဘူးတဲ့ဟင်ဟင် မရောက်နိုင်ဘူးတဲ့ဗျဟုတ်ကလားအဲ့တော့ဟိုဘက်ကန်းလည်းကပ်ဘူးဒီဘက်ကန်းလည်းကပ်ဘူးဟုတ်လားမြုပ်လည်းမမြုပ်ဘူးအပေါ်လည်းမတင်ဘူးလူလည်းမဆဲဘူးနားလည်းမဆဲဘူးပဲထားအောင်တဲ့ဟုတ်ကလားဟေ့ဟင်လိုင်းပုတ်လည်းမခါစေနဲ့ဟင်လိုင်းပုတ်နေလို့ရှိရင်ငါဟိုဘယ်ဘက်လိုင်းကပုတ်လိုက်ညာဘက်လိုင်းကပုတ်လိုက်နဲ့ပုတ်ခံရတဲ့အာဒီစီးကြောင်းတိုင်းတို့လိုက်နိုင်ပါမလားမလိုက်နိုင်လို့ရှိရင်ကင်းငါယမုန်နာကတစ်ဆင့်သမုတ်ဒရာတဲ့ကိုတီတုံးကြီးဝင်နေမှာမလား မဝင်နိုင်သလိုတဲ့တင်တို့ရဲ့စိတ်လည်းကြိုက်စိတ်ကလေးပေါ်လာလိုက်ကြိုက်ကြိုက်တဲ့နောက်ကလေးပါသွားလိုက်အဲတော်နေမကြိုက်စိတ်ကလေးပေါ်လာလိုက်မကြိုက်တဲ့နောက်ပါသွားလိုက်ဆိုလေဒီစိတ်ဒီဘက်နဲ့တို့ဟိကြိုက်တာနဲ့မကြိုက်တာနှစ်ဖက်ဝဲရညပေါ့ကနေဘူးလားဟုတ်ကလားဟင်ဟုတ်ကလားဗျအဲဒီလိုပုတ်နေလို့ရှိရင်ဩတို့တမထဝိပဒနာဟင်ဝိပဒနာညာဆင်းဆင်းကမဲ့ညာဖူညာကနေနိဗ္ဗာန်တိဟူသောသမုဒ္ဒရာတဲ့ ဒီစိတ်ဟာဝင်နိုင်ဘူးဟုတ်ကလားဗျာမှန်ပါဗျာဟင်ဝင်နိုင်ဘူးတယ်ဗျာအဲ့တော့ဟိုဘက်ကလည်းမကပ်ဘူးဒီဘက်ကလည်းမကပ်ဘူးဟုတ်လားလားမြုပ်လည်းမမြုပ်ဘူးအပေါ်လည်းမတင်ဘူးလူသေးလည်းမခံဘူးဟိုမခံဘူးနတ်သေးလည်းမခံဘူးလှိုင်းလည်းမပူဘူးပဲထားဟုတ်နဲ့လားဝဲလည်းမစုတ်တင်နဲ့ဟုတ်ကလားအဲ့တော့ဒီမြစ်လေကောင်မှာဝဲရှိနေတော့ဝဲတဲ့ကိုဟိတို့မိနေတဲ့တိတ်တုံးကြတော့ဟဲ့ ရှေ့ထွက်နိုင်လေလားဒီမှာပတ်ချလဲနေမှာဗျာဟုတ်ကလားအဲပတ်ချလဲနေလို့ရှိရင်ခင်ငါယမုံနာကတဆင့်ဟုတ်ကလားသမုဒ္ဒါတဲ့ဝင်နိုင်မှာမလားဟုတ်ကလားရေကတော့စီမျက်စီမှာပဲလေဟင်ဟင်ရေကတော့ထုံးစားမယ်စီမျက်စီမှာပဲတို့တော့ဒီတုံးကဟိုတို့ဝဲသုခံရပြီကိုကွဟင်အဲ့တော့တို့အဲ့ဒီသမုဒ္ဒရာတဲ့ကိုမရောက်နိုင်ကြလို့တဲ့တင်တို့ရဲ့စိတ်လည်း တန်တရားရှိနေရင်လေဟင်မိဘောတန်တရားရှိနေရင်ကောဟင်ကိုတတ္တိကိုတန်တရားရှိနေရင်ကောဟင်ပြီးတော့ညွန်ကြားနေတဲ့ဆရာသမားပေါ်တန်တရားရှိနေရင်ကောဟင်ရောက်နိုင်ဘူးဟုတ်ခလားငါသူခိုင်းတဲ့အတိုင်းလည်းလုပ်ရတာနဲ့ဟုတ်ခလားဟင်ဘာလို့မတက်တယ်လဲတန်တရားရှိနေပြီလေဟုတ်ခလားဟိတို့ဖရာလက်ထက်တုန်းကအဲအနုရုဒ္ဓာကြဘူးကြဘူးကြပါပါ ဟင်ဟုတ်ကလားဗျာအဲအနုရုဒ္ဓမတိကအနာဂံဆင့်နဲ့အဘိညာ၆ပါးရတဲ့ပုဂ္ဂိုလ်ဟုတ်ကလားဘာဖြစ်လို့လုံးသူကဘဝဆက်တိုင်းဆက်တိုင်းတရားမင်းကြီးတွေဖြစ်ခဲ့တဲ့ပုဂ္ဂိုလ်ကိုဗျဟုတ်ကလားဗျာအဲ့တော့သူကအဲ့ဒီအနာဂံဆင့်နဲ့တို့ရာဂိတပြီးအောင် သတုထာဆင့်တက်ဖို့ရအတွက်မရဘူးအဲ့တော့တခါတော့ချိန်ကြတော့တို့ ဝိနည်းတွေနဲ့ဟောစရာချွတ်စရာသူသူတို့ကိစ္စမရှိရင်ဧကစာတွေသူတို့ကဖိတ်နေတဲ့နေရာတော့ကြွားကြွားနေကြတာလေအဲတော့ရှင်မသာရိပုတ္တကိုတော့ကြီးနဲ့သူတို့နေကြနေရင်နဲ့တို့ညနေပိုင်းနေကြတော့ခိတ္တတို့အနာယူတဲ့အချိန်လေးဖြစ်မှာပေါ့လေဟင်တန်ခါချင်းချင်းခိတ္တဖုံတဲ့အချိန်များသောအားဖြင့်9နာရီကဖေးချိန်ခေါ်တယ်အဲဒီ9နာရီချိန်ကျဖုံရမှာပါဟင်အဲ့တော့ရှင်မသာရိပုတ္တကိုတော့ကြီးကိုသူကပြောတယ်ငါရှင်သာရိပုတ္တ ငါဘိညာဉ်ရထားသူတည်းဖြစ်ပါရဲ့နဲ့ဟုတ်ကလားလားပြီးတော့ဖျားခိုင်းတဲ့အတိုင်းနဲ့ကြစ်ပါရဲ့နဲ့ဟုတ်ကလားဗျဘာကြောင့်ယဟန်ကိစ္စမပြီးတယ်မသိဘူးတဲ့ဟင်အနုရောဓကိုတော်ကြီးကရှင်မာသာရိပုတ္တကိုတော်ကြီးပြောတာလေအဲ့တော့ရှင်မာသာရိပုတ္တချက်ချင်းပြန်ဖြေတယ်အရှင်ဘုရားတဲ့ရှင်ဘုရားပြောတဲ့စကားတွေကိုတရားမရခြင်းအကြောင်းပါနေပြီတဲ့ဟုတ်ကလားဟင်အဲဘိညာဉ်ရထားပါရဲ့နဲ့ဆိုတာအရှင်ဘုရားမခံနေပြီတဲ့ ဟုတ်ကလားဟင်ဖျားခိုင်းတဲ့အတိုင်းနဲ့ကျင့်ပါရဲ့နဲ့ဆိုတဲ့ရှင်ဖျားဖျားကျင့်ပေါ်မှာတန်တရားရှင်ဖျားခိုင်းတဲ့ပေါ်တန်တရားရှင်နေပြီတဲ့ဟုတ်ကလားဟင်ဒါအနာဂံပုဂ္ဂိုလ်တောင်ဝဲသုတ်နေကြဝဲသုတ်နေကြဟင်ဟုတ်တို့အနာခံလေးတွေဟောဟင်တို့အနာခံလေးတွေဟောကိုအနာခံကြီးတော့အဲ့လိုဖြစ်နေတယ်ဟောဗျာဟုတ်ကလားဗျာဟင်ဟင် ဟင်ဟင်ဝဲစုပ်နေလို့ရှိရင်လေဒီငါယမုံနာကတစ်ဖြစ်သမုဒ္ဒါတဲ့မဝင်နိုင်တယ်လို့ဟုတ်ကလားဟိဒုစိတ်ကလေးတွေလေဟုတ်ကလားဗျာဟင်ဒီမှန်သိဟာရှိနေလို့ရှိရင်ခြီတုံချတုံစိတ်ရှိနေတယ်မြဘဝင်ဘယ်တော့မှနေဘူးလေဟင်ဒီလိုဆိုကိရိတာမနခဏမှာဘယ်လိုလုပ်ကြမှာတော့အဲဒီလိုဆိုဖြစ်ပြဘယ်လိုလုပ်မြင်နိုင်မှာမလဲအဲမမြင်နိုင်ရင်တမထဝိပဿနာဉာဏ်ဆင်းဆင်းကနေမဉဏ်ဖုန်ဉာဏ်နဲ့တကွ နိဗ္ဗာန်တိဥရောသမုဒ္ဒရာတဲ့ကိုသိစိတ်မဝင်နိုင်ဘူးတဲ့ဒါဖျားပေးတဲ့ဥပမာရှိချက်လေဟင်သူကိုတို့သာတော့ဒါတော့ခေါ်ပမတုံခေါ်ပါတယ်ဟင်အတုံကြီးကိုဥပမာပေးဟောတာလေဟုတ်ကလားဗျာဟင်တို့တိတုံကြီးတွေတော့ဘယ်နာများဟင်အချိုးရှိချိုးရှိလေဘယ်နှချိုးတော့ရှိချိုးရှိချိုး ဟေးဒုတိတုံကြီးတွေပဲနားမှာပါဟုတ်ဝဲဒီအောင်ကိုရောက်မှရောက်ပါပြီဗျာခင်ဗျားကလည်းဟင်ဟင်ဘယ်မှာသွားညင်နေတာတော့ခင်ဗျားတို့ဟင်အာခင်ဗျားတို့ဟာဘယ်တော့မေးလိုက်မေးလိုက်အသာကြီးလည်းရှိသေးဟင်ဟင်အသာကြီးတယ်ပဲလားဟောလာရဲ့တို့ ဟိုအောက်ဥပမာပြောရလို့ရှိရင်တော့လှေကြီးဟိုငုတ်တိုင်ချီပြီးလောနေတယ်နဲ့တူတယ်ဟဲ့လှေကြီးငုတ်တိုင်ချီလောတော့ဘယ်နဲ့တော့ဟင်ကျဲလည်းမတူဘူးဆိုတော့ဘာဖြစ်တော့ကျဲလည်းမတူဘူးဆိုတော့ပုတ်ကလာဗျဟောဗျာကျဲလည်းမတူဘူးဆိုတော့ပုတ်ကလာဗျအဲ့တော့တို့ဓာရီနဲ့ညှိနေဘာဖြစ်မလို့ခဏတော့ငုတ်တုတ်ထိုင်ဖြစ်ရင်ဖြစ်မဖြစ် ဟင်ဘယ်လိုတော့ပြနောက်ပြန်ထိုင်ဖြစ်မှာပဲဟင်ရှေ့မတိုးရင်တော့ဒီနှစ်ခုတစ်ခုပဲလေဟင်ဟုတ်ကလားဟိုတထိုင်ရှုလိုက်တယ်ဒါပဲပေါ့လေဟင်နောက်တထိုင်စနေနာလိုက်တော့လေအဲဒီဟာပဲဟုတ်ကလားလားဟင်အဲနှစ်ပြင်အားကြတော့လေဆိုတော့ဟာဟုတ်ကလားဗျာဟင် အဲ့ဒါကိုတို့စားလို့ငုတ်တုတ်ထိုင်လို့ခေါ်တယ်ငုတ်တုတ်ထိုင်ငုတ်တုတ်ထိုင်ဟုတ်ကလားဗျာအင်းဒါကြီးတဲ့တောင်ဟုတ်ကလားတို့အာထုတ်တဲ့ယောဂီကသရာရဲ့သန္တာရဲ့ဝရိယရဲ့ဒီသုံးခုအရေးကြီးဆုံးပဲဟုတ်ကလားသရာကလည်းယုံကြည်ချက်ကဖရာတရားတော်ပေါ်လဲယုံကြည်ချက်ပြရမလဲကိုတတိကူကယုံကြည်ချက်အရေးကြီးဆုံးထင်တယ်ဟင်ကိုတတိအရေးကြီးဆုံးပဲကိုတတိကူယုံကြည်စိတ်ချမှာဟုတ်ဗျာ ဟုတ်ကလားဗျာဟင်အဲ့ဒါရှိရမယ်ဟုတ်ကလားသန္တာကလည်းဒီတရားတော်ပေါ်ကိုကြက်လူတဲ့သန္တာရလို့တဲ့သန္တာမဟုတ်ဘူးရလို့တဲ့သန္တာဆိုကာမိသန္တာတဲ့ပါပါမယ်သိမငြိမ်ဘူးကြက်လူတဲ့သန္တာဖြစ်ရမယ်ဟုတ်ကလားဗျာဒီစစ်တိုက်တဲ့ပုဂ္ဂိုလ်ဆိုရင်စစ်တိုက်လို့တဲ့ဌာနသာရှိရမယ်ဇာတုတက်လို့ဌာနမရှိအောင်ဟုတ်ကလားဗျာအဲ့ဒီတိုင်းပဲဗျာဟင်အဲ့ဒီမှာတို့သရာနဲ့ဌာနကိုမိပြီးဒီဝရိယဆိုရတင်းလာကိုဆိုလို့ ဟင်အင်းတို့ရွာတွေကဘာသာပြန်တော့ကြိုးစားခြင်းထင်တယ်ဟိမဟုတ်ဘူးဝိရဏံဘာဝဝီရိယောဆိုဝိရဏံရဲရင်တော့သူတို့ဤဘာဝဖြစ်ဝီရိယောရဲရင်တော့သူတို့ဤဖြစ်ဟုတ်ကလားယုံကြည်ရင်ရဲတင်တာပဲထင်တယ်ဟင်မကောင်းတာဖြစ်ဖြစ်ကောင်းတာဖြစ်ဖြစ်ယုံကြည်လိုက်ရင်တရားမှမတော်ဘူးရဲတင်လားဟုတ်ကလားတခိုးဒီပင်ပဲနဲ့တို့ဟိယုံကြည်လာတော့ဟင်အဲသူ့သူ့တခိုးပညာလဲသူယုံမလေးအဲဟိုအိမ်မတက်ရင်ရမယ်ဆိုတော့သူယုံမလေး ဟဲ့အဲ့တော့တယုံယုံတော့ဘယ်နဲ့တော့ဟိတယုံတော့မကဘူးတယုံထင်းတယ်ဟင်ဒီအိမ်ဒီကြီးချင်မှသူသိနေတာကိုဒီငွေတဲ့ရင်တော့ဟုတ်ကလားဟင်ဒီဂျာပေါက်ရမယ်ဆိုသူယုံတယ်ဟုတ်ကလားဗျသူလည်းတခိုးပညာကိုဘလောက်ထိတတ်တယ်ဆိုသူ့ကိုသူလည်းတို့တတိယယုံတယ်အဲ့တော့နှစ်ယုံဆိုတော့ဘယ်နဲ့တော့လဲအဲယုံတော့ရဲတော့တာပဲဗျဟုတ်ကလားမယုံလို့မရဲတာယုံရဲတယ်ဟုတ်ကလားဗျဟင်တရားနဲ့ဝိရိယအတူတူပဲ ဟုတ်ကလားပြီးတော့ခန္ဓာအားကောင်းရင်လည်းဝရိယလိုက်တာပဲလေသူလည်းအဓိပတိလေးပါးတဲ့ပါတာပဲမဟုတ်လားဟုတ်ကလားဟိအဲ့တော့ခန္ဓာအားကောင်းရင်လည်းဝရိယလိုက်တယ်အဲ့တော့တို့တဒါအားကြသွားဒီခန္ဓာအားလေးတော့ရှိသေးတယ်ဆိုဝရိယကလည်းတဒါအားကြတာနဲ့သူယုံကြည်ခြင်းနဲ့တာနဲ့အရေးလေးနေတော့မှာပေါ့ဒီလိုဆိုငုတ်တုတ်ထိုင်မဖြစ်နိုင်ပါဘူးဟင်ဒါဆိုငုတ်တုတ်ထိုင်လိုက်ဆိုတော်သေးဟုတ်ကလားဟင် အဲကြတော့ခန္ဓာအားပါကြလာတော့ကြည်တော့နောက်ရဲ့လည်းမထူးမထူးမထူးဆိုတော့ဟုတ်ရဟင်အဲ့တော့ပထမဆုံးကတွေးသလောက်တောင်းမတွေးတော့ပထမနေရာမှာရိမ်မှန်းတန်မှန်းလေးတွေးရရသေးဖြတ်သွားဖြတ်လာတယ်နဲ့ဟင်ဟင်ပထမနေရာမှာဖြတ်သွားဖြတ်လာလေးရိမ်မှန်းတန်မှန်းတွေးရရသေးဟုတ်ကလားဗျအဲ့တော့ခန္ဓာကပါခန့်သွားမယ်ဆိုရင်နောက်ဆုံးမယ် ဝရိယမလိုက်နိုင်တော့ဘယ်ဘယ်နည်းမှမလိုက်နိုင်တော့ဘူးဟုတ်ကလားဗျာမှန်ပါဗျာဟင်အဲမလိုက်နိုင်တော့ဘူးအဲတော့တို့ခုနကပြောတဲ့ဟိုဖရာတရားကိုတတိကိုယုံရင်ရဲမှာပဲဟုတ်ကလားယုံကြည်ရင်ရဲတင်မရဲတင်တာမှမရမယုံကြည်လို့ထင်တယ်ဟဲ့ဟင်ယုံကြည်ရင်ရဲတင်တယ်ဟုတ်ကလားမယုံကြည်ရင်မရဲတင်ဘူးဟုတ်ကလားအဲတော့ဟိုဘက်ကံကြိုက်ကတော့ဟောအာယုံဆိုတဲ့က သူကအတိုက်ခိုက်နေလေမိမိစိတ်ကိုထိုးဖွားနေတာတင်နေဟိဘယ်လိုလုပ်ပြီးဒီစိတ်ငြိမ်သက်နိုင်မှာမလဲဟဲ့ငြိမ်သက်နိုင်ဘူးဟုတ်ကလားကိုယ်ပဲအာယုံပြုတဲ့ပုဂ္ဂိုလ်လည်းထိတ်ကနေဆိုနည်းနည်းလေးနဲ့ကိုဟုတ်ကလားကိုယ်လည်းညာလို့တဲ့စိတ်ဟုတ်ကလားစိတ်လည်းအလိုလိုက်တဲ့စိတ်ဟုတ်ကလားဗျာရှိနေရင်ဟောဟုတ်လားဒီစိတ်ငြိမ်နေမှာမလားဟိဟင်အဲ့ငြိမ်နေဘူးပြီးတော့မန်ကောမထနိုင်ဘူးလားဗျာ အေးကိလေသာမှန်ထားရေးခန္ဓာမှန်လည်းထားမှာပေါ့ဟုတ်ကလားဗျာအဲ့တော့ဟိုဘက်ကန်းဒီဘက်ကန်းလို့ဆိုဟိုဘက်ကန်းနဲ့ဒီဘက်ကန်းလို့ပြောရင်ကြားမှာရည်ပြီးချောင်းရှိရမယ်လေရှိပါပါဗျာဟင်ကန်းတစ်ခုလို့ပြောထားရင်ကြားမှာရည်ပြီးချောင်းရှိလို့ကန်းတစ်ခုပြောထားတာဟုတ်ကလားဟိအဲ့တော့တို့အာယုဟိုဘက်အာယုနောက်လည်းမလိုက်ဘူးဒီဘက်အာယုနောက်လည်းမလိုက်ဘူးဆိုရင်ကြားမှာ ဟိုရုပ်နှစ်ခုတိုက်ခိုက်မှုရဲ့လှုပ်ရှားဖြစ်ပြရှိရမှာပေါ့ဟုတ်ကလားဗျအဲဆိုကြပါစို့ကိုနာဝသည်ဒီဘက်ကန်းလိုပဲသဘောထားလိုက်ဆိုလေဟိုလေးသည်ဟိုဘက်ကန်းလိုပဲသဘောထားလိုက်ဆိုလေဟုတ်ကလားဟိုဘက်ကန်းနဲ့ဒီဘက်ကန်းနဲ့ကြားမှာဒီနာဝဆိုတဲ့ကာယပတာရနဲ့ဟိုဘက်ကလေးဆိုတဲ့ဖုထပဝါရောတယ်မဟိသူတို့တိုက်ခိုက်တဲ့နေရာမှာဖြစ်ပျက်သွားရှိရမလေဟင် အဲ့တော့ဟိုဘက်လည်းမလိုက်ရဘူးဒီဘက်လည်းမလိုက်ရဘူးဟုတ်ကလားဂျာဖြစ်ပြမြင်အောင်တို့ရှုရမှာတင်တယ်ဟဲ့ဟင်ဖြစ်ပြဘောမတို့မက်ကင်လန်းလို့ပြောထားတာလေဟုတ်ကလားဗျာဟင်ဖြစ်ပြဘောမမက်ကင်လန်းဟုတ်ကလားဗျာဟင်ဒီနေရာရောက်အောင်လုပ်ရမယ်တန်းကိုပြောထားရင်ဂျာမှာခြေထိုင်းစီသေးတယ်လေဟုတ်ကလားအဲ့ဒီလိုင်းထဲမှာသွားရတယ်ဗျအဲ့တော့အဲ့ဒီတို့တေတုံးကြီးကအထက်ကနေအောက်ကိုမျောလာ ဟင်အဲ့ဒီတစ်တုံကြီးကရေပေါ်တထွာလောက်ကရှက်ပြေးပြေးတာလားရေပေါ်လေးကပ်ပြီးပြေးတာလားအောက်ကိုနစ်ပြီးပြေးတာလားဟင်ဘယ်လိုဘယ်လိုဘယ်လိုဟင်အပေါ်ကတထွာလောက်တတော်လောက်ကကပ်ပြေးပြေးတာလားမဟုတ်ပါဘူးဘယ်လောက်ကပြေးတာလို့အာ အဲကြက်ခုတုံးဖြစ်နေမယ်ဗျအဲ့ဒါဆိုတေတုံးမာဆိုမရှာပြေးပြေးတဲ့ဟင်တုံးမနှစ်ပုံတုံးမနှစ်ပုံနဲ့တဲ့ဗျဟုတ်ကလားတို့တေတုံးကတော့အကုန်တုံးမနှစ်ပုံမလားဘယ်လောက်ဘယ်လောက်ရှိတော့တို့တေတုံးကဟုတ်ပါမူခဏသူ့အဆိုင်အားပြောတာဟင် အပေါ်ရာလေးဝင်တယ်ထွက်တယ်အဲလှုပ်ရှားမှုလေးပြီးတယ်ရှိုံလေးဆိုရင်ဒါအပေါ်ရာငါပဲရှိမှာလေအပေါ်ချပြေးလေးပြေးနေတာချပြေးလေးကျက်ဖူတုံးကျက်ဖူတုံးဟုတ်ရောဟင်ဟုတ်ကလားဗျအဲပဒုံနဲ့တုံးဆိုရင်တော့ဘယ်လိုနေမလို့ဟင်တခါနဲ့ဖြစ်ပြဆိုတဲ့ရှုွက်ထဲကိုဟင်သူ့ဘာဆိုင်အကောင်းအောင်မထင်လိုက်ဟုတ်ကလားဟင်အဲ့တော့တို့ရော ဟိုရေထဲသွားနေတဲ့အဲ့လိုတစ်တုံးကြီးတွေကျွမ်းသားဒုံကြီးတွေတို့ဗတောက်သားဒုံကြီးတွေအဲ့လိုဒုံကြီးတွေဆိုတာသုံးပုံနှစ်ပုံလားအဲ့သုံးပုံနှစ်ပုံနဲ့ဗျဟင်အဲ့လောက်ကိုတို့စိတ်ကလည်းဒီတဲကို ဖြစ်ပြတဲ့ကိုနှစ်ဝင်နေရမှာတယ်ဟဲ့ဟုတ်ကလားအဲ့လိုသာဒီဖြစ်ပြတဲ့နှစ်ဝင်နေတဲ့အချိန်မှာကိုယ်ပကန့်ကတ်လို့ရအောင်မလားမရဘူးဒီပကန့်ကဘာဖြစ်လို့တော့ရေကြီးကြောင်းကတသွင်းသွင်းသိနေတာလေနားမမနာပဲနဲ့ဟင်နားလားဗျ အဲဒီဒီကြောင့်ကနာမနာပဲဖြစ်ဖြစ်ကမွေကြရာပေတိဟုတ်ကလားဗျအဲဒီတိုင်းပါသွားမယ်ဟုတ်ကလားအဲ့ဒီတိုင်းလေးပါတာတောင်မယ်อืมတခါတလေချွတ်ွယ်နဲ့မစိတ်တဲ့တော့မီးလိုက်ညီတဲ့ဖေးပေါ်ကလေးကိုလေရှူလူကောင်းဆိုင်လူကောင်းဟုတ်ကလားဗျာဒီချူလိုက်လဲပြီးပြီးလုံလုံတွဲကနေပြီးကနေဟုတ်ကလားကောင်းသောတုံညုံတချို့ထဲထဲနဲ့ဝင်နေပြီဟိုဗျာကြိုက်လိုက်လဲရှူလူကောင်းတခါလဲပြီးပြီးတွဲတွဲလေးနဲ့ ဟုတ်ကလားမအားကောင်းလာတော့ဟိုဒီဘက်ကဝင်နေထွက်တယ်ဆိုရှုွက်ကလေးနဲ့တတိလေးနဲ့ထိတ်တိုက်တွေ့တွေ့နေတယ်လို့ပဲဟင်ဟိုကအဝင်နဲ့အမှတ်ကလေးနဲ့အထွက်နဲ့အမှတ်ကလေးနဲ့ဟုတ်ကလားအဲ့ဒီချိန်ဆိုစီးကနေတွဲကနေစီးကနေတွဲကနေနဲ့ဟုတ်ကလားဗျာလေးလေးပင်ပင်ဟုတ်ကလားဗျာရှူလို့ကောင်းဆိုင်လို့ကောင်းဒါလေးဆိုတော့လေတို့ကာမရတာနဲ့ဒါဇံရတာပေါ်တာပေါ့လေဓမ္မတော့ဟုတ်သေးဘူးဇာနာပဲရှိသေး ဟုတ်ကလားဇန်တတိရတာတင်လေဒါလေးတွေ့ပြန်တော့လေဒါလေးမေးပြီးလိုက်နေဟုတ်ဗျာဟင်အော်တေတုံကြီးရီဝတော့တုံညူနှချိုးကနေတဖြည်းဖြည်းနဲ့ဟင်အဲ့တော့လေတို့ဒါလေးတွေမေးလိုက်နေတော့ဟော တထိုင်ထိုင်တော့ဟောနောက်တထိုင်ကြတော့ဟော အဲတော့ခုနှစ်ကြိမ်လုံးပေါင်းတောက်လိုက်ပါမယ်ဖရာဆိုပြီးဟေးဟေးတော့တချို့ယောဂီနာလျှောက်တယ်လို့ပေါ့မနေ့ကလူပါပဲဖရာဆိုတယ်ဟုတ်ကလားဗျာဟုတ်ကလားဗျာတချို့ကြတော့လည်းကိုယ်မထူးလို့ပါဖရာခုနှစ်ကြိမ်လုံးပေါင်းတောက်လိုက်ပါမယ်ဟုတ်ကလားဟေးညော့နေပြီဗျာခင်ဗျားတို့အဲ့ဒါဆိုလေဟုတ်ကလားမှန်ပါဟေးညော့နေဗျာအဲ့တော့တို့ခင်ဗျားတို့ဘလောက်ညော့ညော့ အဲနှစ်ချက်ထိုးရင်တော့တုံမီးရှုံမီသမားကြီးတက်လာပါလာမတုံမီးရှုံမီကတော့ရှုံမဟုတ်ဗျာဟင်အဲ့တော့ပြောတော့ခံကြလားဟင်ဟိုလိုပြောဒီလိုပြောနေကြတော့ခံကြလားခင်ဗျားတို့အမခံရင်တော့အလုံးစားအောင်လုပ်မကွာတင်းညာမဟေ့ဟင်ဟင်ဟင်တခါလာလဲဒိတ်ဒိတ်ဒိတ်ဒိတ်ကို အင်းဘာမှလည်းပေါ်တာမဟုတ်တော့တဲ့ဒုံမီရှုံမီသမားလည်းပြောလိမ့်မယ်အဲ့တော့လည်းမခံရင်စိတ်ကြီးနဲ့ဟာလုံးပြမေးအဲ့တော့ဘယ်နဲ့တော့တေတုံကြီးอ่ะဟင်ဟင်ကောင်းတော့တက်ပေါ်မှာပေါ့ဗျာထန်စိတ်ဆိုတာတက်စိတ်မဟုတ်ဘူးလားဟင်ထန်ရင်တက်ပေါ်မှာပေါ့တက်စိတ်ရှိနေလေဟိုတို့ပါတော့ဟိုဘဝင်လေးမှမငြိမ်တော့အဲဘဝင်လေးမငြိမ်လို့ရှိရင်တို့ဒီနှလုံးအိမ်ကလည်းဟိုဟိုရေမျိုးပွက်ပွက်ခုလူဖြစ်သွားမှာပေါ့ ဟင်မိပြင်းပြင်းထိုးတော့ရေနုပုတ်ပတ်ထိုးတယ်လို့လေအဲရေနုပုတ်ပတ်ထိုးရင်ဟိုအိုးတဲ့ရှိတဲ့ရေလည်းအခိုးဖြစ်နေအပြင်ထွက်တယ်လို့စိတ်လဲတခါတည်းအပြင်ပြန့်တော့တာပဲလေအဲ့ဒီမှာအတွေးတွေကဘယ်လိုပေါ်လဲဖေရဘယ်ချိန်ကိုအတွေးကဘယ်လောက်ကြီးများတယ်ဖေရနဲ့ဟိုမပြောကြင်လို့သာနေတာဟုတ်ဗျာဟုတ်ဗျာဟင် ဆေးလျှောက်ပါဗျာဘယ်ချိန်ကိုဘယ်လောက်အတွေးတွေကမှတ်လေပိုးဆိုးလေဖျားဟုတ်ဗျာကုန်းမော်တေးနေပြီဟုတ်ကလားကိုတတုံကိုလည်းပြန်ကြည့်ကြအောင်နော်ခင်ဗျားတို့ဟင်ဟင်ကိုတတုံကိုလည်းပြန်ကြည့်ကြအောင်ညဟုတ်ကလားဗျာအေးအဲ့လိုဆိုလဲတော့ဝိပဿနာညာမဖြစ်နိုင်ဘူးလေဟုတ်ကလားဒီဟိုဖြစ်ပျက်ကတော့ ဟိုမနေ့ကယုံနာနှစ်ပါးပြီးနေပါတော့ပါဟုတ်ကလားအခုယောဂီတို့ရှိမှရှိနေလက်ရှိယုံနာနှစ်ပါးပြီးညရှင်းလိုက်ကိုယ်တိုင်ပါတော့ပါရှိတော့သွားပြီဟောဟုတ်ကလားဟေးသွားနေတာပဲသူဖြစ်ပြင်ကြီးဟိုတို့ဟောပေါ့လေဟိုတူးမြောင်းထဲမှာရေမှတ်တိုင်လေးစိုက်ထားတယ်လို့ပေါ့ရေမှတ်တိုင်စိုက်ထားတော့ဥမာမဲ့6ပေဟိုကရေကြနေလို့ကြည့်လိုက်မနေ့သွားကြည့်6ပေပဲဟုတ်ကလား အဲဟောရီကြလည်းမရသေးဘူးနေ့သားကြီး၆ပေပဲဟုတ်ကလားဒါရီကြလည်းမရသေးဘူးဒီတိုင်းနဲ့အားကောင်းလုံးပဲညနေတူသွားကြည့်လဲ၆ပေပဲဟုတ်ကလားဟေးအဲ့တော့ပထမလူကသွားကြည့်တယ်၆ပေရလို့ပြောတယ်ဟင်တခါဒုတိယလူကသွားကြည့်တော့ဟောဟင်အဲ့တော့ပထမလူကဘယ်လိုမှကြက်ကြတော့ငါမရောဘူးဟင်မရောဘူးလို့မှကြက်ကြမှာမဟုတ်လားဟင်တခါတတိယလူကသွားကြည့်တော့ဟော အဲ့တော့တတိယလူက6ပေလို့ပြောတော့ပထမလူနဲ့ဒုတိယလူကဘယ်လိုပြောတော့ဟုတ်ကောဟဲ့မရောဘူးပေါ့ဟာခင်ဗျာ6ပေကြမရောပါဘူးခုလည်းခင်ဗျာဘယ်ချိန်တိုင်းကြည့်ကြည့်6ပေဟာ6ပေနေမှာ9ပေလေးလည်းမတမားတယ်9ပေလေးလည်းမပဲနေမှာဟုတ်ဗျာ9ပေခွဲလည်း9ပေခွဲပဲနေမှာကြော့လားမရောပါဘူးဗျာမရောဘူးပေါ့ဘူးလား ဟေးဟေး၆ပေကြီးတော့ဟိုကဘယ်ရောက်မှာတော့ခဏတိုင်းကြည့်ပဲချင်းကြည့်ဟောပေတံလေးနဲ့ဖြစ်ဖြစ်ခဏလောက်ထားဟိုဟင်နေတိုင်းတိုင်းကြည့်ကြော့လားဟင်တိုင်းတာလို့မရောတော့ဘာကရောလာတော့မြခမညာဟင်ဟုတ်ကလားဟဲ့ဟိုပထမလူကြည့်တဲ့ဟာကကြည့်ပြီးတောက်လျှောက်ဟိုလွန်သွားပြီလေနောက်ကသာထိုးလို့ဟုတ်ကလားဟင် အဲတခါဟိုနေ့လိုသွားကြည့်ပြီးတော့ဟောကနောက်တော့သွားတာပဲမဟုတ်ဘူးလားနောက်ကအစ်စ်အစားထိုးနေလို့ဟောကလားဟေးဟေးနဲ့နောက်အစားထိုးနေလို့ဗျာဟုတ်ကလားဗျာအဲအဲ့တော့တို့ဒီမြင်လုံးသေးသေးလေးခဏသာလေးဒီ6ပေဆိုလေဟိုပြစ္ဆုတ်ပံတဲ့တဲ့မှာရှင်းပါလေဟုတ်ကလားတစ်ချက်သေးပဲရှိသေးဟုတ်ကလားဒီပထမတစ်ချက်မှနေတဲ့တစ်ချက်ထဲမှာပဲဟိုဒီရုပ်နဲ့ဒီနာရှိနေမယ်လေ အဲတော့ထွက်နေမှာဒီရုံးလေးဒီနာပါမသွားတော့ပဲနဲ့ဟုတ်ကလားအဲ့တော့ဒီနောက်ထိဖြစ်စဉ်ကြီးဟာသွားနေတယ်ဟုတ်ကလားကြာချင်းနာချင်းမရှိဟုတ်ကလားဟောမဲယောဂီတို့ည9နာရီနာတော့သူနားတယ်မဟုတ်လားနားမှာသူတို့အာယောဂီတွေနားတော့ငါတော့နားလေအောင်အောင်မဲဖြစ်စဉ်ညနားတယ်မဟုတ်လားဟုတ်ကလားဟင်အဲယောဂီတို့တော့နားသူလည်းနားချင်ဦးမှာပေါ့ဗျာ ဟုတ်ကလားနားဘူးလားနားပါဗျာဟင်နားပါဟုတ်ကလားအဲဒုက္ခတော့ဗျာခင်ဗျားတို့နားသူတို့လည်းနားတယ်ထင်တာဟုတ်ဟုတ်ကလားဗျာအဲခင်ဗျားတို့ကသာနားပဲသူမနာဘူးဟုတ်ကလားဟင်သူကအမြဲတမ်းဖြစ်ပြအမြဲတမ်းသွားနေသည်အဲ့တော့တို့ဟိုသူဖြစ်ပြဒီနေရာရှိတာကိုဒီနေရာသိဖို့ဆိုတာပြစ္ဆုတ်ပံတဲ့တဲ့ကိုအမျက်ကလိုက်နေမှထင်တယ် ဒီဟိုစိတ်ပြီးဟူသောတစ်တုံးလေးလေဟင်အဲဒီတစ်တုံးလေးပေါ်တယ်ထင်တတိလေးကသူ့ဘောတင်ပေးရပါတယ်ဟဲ့အဲတတိလေးနဲ့ပေါ်တယ်ထင်ရင်ဝရိယလေးစားထိုးပေးပေါ့ပို့ပေးပေါ့ဟုတ်ကလားဗျာဒီလိုနဲ့ဒီတစ်တုံးလေးဒီဒီတဲ့ကို အမြဲပြစ်စုံပံတဲ့တယ်ပန်းနေအောင်လုပ်ရပါဟုတ်ကလားဗျာအဲ့တော့တို့ဒီတက်စိတ်ကြီးရှိနေလေဒီရည်ပြီးကြောင်းလည်းရောက်နေမှာပါလားအေးအဲ့ဒီတိုင်းနေတယ်လားဟင် ဒီတိုင်းပဲတို့အားထုတ်နေတာလေးကိုလူဘဝလောက်သားရာမျောပြီးဟုတ်ကလားနတ်ဘဝလောက်သားရာမျောပြီးလုပ်နေရင်ဟောဟင်ဟင်ရောက်နိုင်ဘူးခဏတော့ဟုတ်ကလားဗျာဟင်ဘယ်တော့မှရောက်နိုင်ဘူးခဏဘယ်လောက်လုံနေနေဟင်တို့အောက်ပြောပြောလို့ရှိရင်တော့လေနဲ့ရင်ညိနေလို့ဟုတ်ကလားဗျာဟင်ဟင်လေကြီးဘာလို့မသွားတော့အောင်ဆိုလေနဲ့ရင်ညိနေလို့ဆို ဟုတ်ကလားဗျဒီမှာလည်းဖြစ်ပျက်ကဟိုအမြဲတမ်းတပွင်ပင်ဖြစ်ပျက်နေတယ်ဟုတ်ကလားခြေယုတ်တိပြက်ကြပြက်ကြပြက်ကြနောက်ယုတ်တိအစာထိုးအစာထိုးအစာထိုးဟုတ်ကလားအဲ့ဒီအစာထိုးတဲ့ကုန်ပစ္စည်းခမည်းတော်အမြဲတမ်းရှိအောင်ဒါတော့အာယုံတစ်ချိန်နေ့တစ်ချိန်ဒီဟာလည်းအစ်စ်ပြန်ထည့်ပေးနေရတာဟုတ်ကလားဗျဟိုမှာဟိုနောက်ယုတ်တိအစာထိုးတာအောင်လေအစာထိုးရအောင်ဟိကုန်ညံပစ္စည်းလည်းမနဲ့9နာရီတစ်ချိန်နေ့10နာရီတစ်ချိန်ထင်မလား ဟင်အမြဲတမ်းဖတ်ထုတ်ပေးနေရတယ်လေဟုတ်ကလားဗျအဲ့တော့တို့ဒီဖြစ်စဉ်ကြီးအမြဲသွားနေရင်တို့စိတ်ကလည်းသူ့ဘောကိုတုံညုံနှချိုးလားဟင်ဟင်တုံညုံနှချိုးတော့မြို့မှာမဟုတ်ဘူးလားဟင်ဟုတ်ကလားဗျအဲ့လောက်ထိကိုမြုပ်မှဒီဖြစ်စဉ်ကြီးနဲ့တို့ဟိုတို့ရေလှိုင်းနေထင်တယ်ဟဲ့တိတိတိတုံးနဲ့ဟာတွဲပြီးပါတော့မှာပေါ့ဟုတ်ကလားဗျအဲ့တော့တို့ဒီ လိုင်းပုတ်တော့တတ်တာပါဟင်းဟင်းဟင်းဟင်းကြိုက်စိတ်လေးတိုင်းရှိဘူးပေါ့ဟုတ်ကလားမကြိုက်စိတ်လေးလည်းမရှိတော့ဘူးဟုတ်ကလားဗျဟိုးအဲ့ဒါမှလိုချင်လို့မှဒီထွက်လာတာအိမ်မှာဟိုကြိုက်စိတ်တွေများလုံးလုံးလို့မဟုတ်ဘူးလားအိမ်မှာမုန်းစရာတွေများလုံးလုံးလို့ထွက်လာတာဒီမှာမရှိဘူးမငင်းနဲ့ရမရှိဘူးဘာလို့ငင်းတာတော့ခင်ဗျားတို့ မရှိမှန်းသိလို့ကိုကျုပ်ကမရှိဘူးပြောတာဟင်ခင်အရွယ်တိုက်တဲ့ထိန်နေလို့လားခဏဟင်ဟင်မရှိပါဘူးဗျာတို့ရတယ်လိုက်တော့ပုံမမထင်ပါဘူးမပုတ်လားဟောဗျာဓမ္မယုံနဲ့လာလှိုင်းပုတ်ခံရတယ်တို့ခင်များတို့ဟာလဲဟုတ်ကလားဟင်ဓမ္မယုံနဲ့လာပြီးဘာလို့လိုင်းပုတ်ခံနေကြလဲလောကရောမယ်လိုင်းကရေရှိလိုင်းရှိမှာပေါ်ပြကန်းတစ်ခုရှိလိုင်းရှိမှာပေါ်ပြ ဟုတ်ကလားဟင်လိုင်းကသူ့အလုပ်လုပ်တာပဲဟာဟင်ဒီတို့ဒီတုံးကြီးရတာအေဝပြီးခုနဆိုတဲ့သုံးချိုးနှစ်ချိုးတာပါသွားရင်ရေစီးကြောင်းတိုင်းပါနိုင်ပါမပါနိုင်တာပေါ့ဗျာဟင်အဲ့တော့တို့တရားသမားကကောင်းအောင်လုပ်တာမဟုတ်ဘူးကောင်းအောင်လုပ်ကြိုက်သိဝင်လာမှာပေါ့ဆုံးအောင်လုပ်တာလည်းမဟုတ်ဘူးဆုံးအောင်လုပ်ရင်ခဏတော့မိုးသိဝင်လာမှာပေါ့ဟုတ်ကလား ပြီးတော့အာထုတ်တဲ့ယောဂီကြီးအကောင်းမြော်လုပ်နေရင်အဆိုးနဲ့တွေ့ရင်နှောင်းငိုးရုပ်ချုပ်တွေ့သွားမှာပေါ့ခဏဟင်တွေ့လားဟုတ်ကလားဗျာဟင်ဟင်အကောင်းမြော်လုပ်တာဟုတ်ဗျအဲ့တော့တရားသမားကကောင်းအောင်လုပ်တာလည်းမဟုတ်ဆိုးအောင်လုပ်တာလည်းမဟုတ်ဘူးကောင်းရင်ကောင်းတာလေးရဖြစ်ပြတယ်ဟဲ့ဟင်ဒီရေလိုက်တည်ကျင်တာပါဟုတ်ကလားသိုးတော်ကသိုးတာလေးရဖြစ်ပြတယ်ဟဲ့ဟုတ်ကလား ကောင်းအောင်လုပ်ထားတယ်မဟုတ်ဘူးဆိုးအောင်လုပ်ထားတယ်မဟုတ်ဘူးကောင်းရင်ကောင်းတဲ့အကြောင်းသိချင်လာတယ်ဟုတ်ကလားဗျာဒါသူတည်တနာပြောရမှာတင်ဟဲ့ဆိုးရင်ဆိုးတဲ့အကြောင်းသိချင်တယ်ဟုတ်ကလားဗျာဟင်အဲ့တော့ကောင်းနေဒါအစွဲကပြောတာတင်ဟဲ့ဟင်တစ်ဖက်ကတော့ကောင်းကျင်လဲကောင်းမှာကောင်းကျင်မှာလဲကောင်းမှာဟင်အစွဲကသူကြိုက်ကောင်းတယ်ပြောတာတင်လဲဟင်တစ်ဖက်ကတော့ကောင်းကျင်လဲကောင်းမှာကောင်းကျင်မှာလဲကောင်းမှာပဲဟုတ်ကလားကိုကြိုက်ကောင်းကြတာမဟုတ်လား အဲ့တော့အစွဲစိတ်ကိုတို့ကသူခိုင်းတာလုံလို့တို့ဒီဘဝလည်းတော်တော်မောလာခဲ့အခုပြင်နေကြတာလည်းခင်ဗျားတို့ဟိုလူလောကမှာဖြစ်နေတာအကြိုက်ကလေးလောက်လိုက်ခဲ့လို့ကျွန်တော်ဒုက္ခရောက်ဟုတ်တယ်လေဗျာဟင်အဲ့ဒါကိုကြိုက်တာကောင်းတယ်လို့မဟုတ်ဘူးလားလက်ဝဲလန်းလက်ဝဲလန်းလေးဟုတ်ကလားဗျာတို့ပြီးခဲ့တဲ့နောက်နောက်ကတန်တရာကောဒီအကြိုက်နောက်လိုက်ခဲ့လို့ထင်တယ်ဟဲ့သူကောင်းတဲ့တော်တိုင်းတို့လိုက်လုပ်ခဲ့ရတာထင်တယ်ဟဲ့ဟုတ်ကလားဒါရင်တို့ နောက်များတန်တရာရှိသေးလို့သွားကြရအောင်မယ်ဆိုရင်ဟာဗျာအဲဒီလိုဆိုလဲဗျာဟိုဒီတိုင်းနေတာကောင်းပါလေဗျာဒီလိုဆိုလဲဒီတိုင်းနေကြတာပေါ့ဗျာဟင်ဟင်ဟင်ဟင်အဲဒီလိုကြီးမှာတော့လေဟုတ်ပါဟင်ဟင်ဒီတိုင်းနေတာကောင်းပါလေဗျာဟင်ဟင်ဟုတ်ပါမယုံပေါင်းဗျာခဲ့ ဟင်မယုံပေါင်းများခမဟင်အဲ့တော့တို့ဒီကောင်းတာကိုသူကဟိုကြိုက်တယ်ထင်တိုင်းကောင်းလို့ပြောတာဟုတ်ကဲ့အဲ့တော့ကောင်းတာဟုတ်မဟုတ်ဟုတ်ကလားဗျာဟင်တကယ်ကောင်းတာဟုတ်မဟုတ်ဟုတ်ကလားဗျာပြီးတော့တကယ်ကောင်းတာဖြစ်ခဲ့ရင်လည်းမြဲမမြဲလားပိုင်မပိုင်လားဒါကြည့်ရမှာလေဟုတ်ကလားဗျာဟင်ဒါကြည့်ရမှာဗျာ ပြီးတော့တို့ဟိုဝဲသုတ်တာဟောဟိလွတ်တယ်မဟုတ်ဘူးလားလိုင်းဘုတ်ကမလွတ်ဘူးပဲထားပါအောင်တော့လွတ်တယ်ပဲထားပါအောင်ပြောမှမဟုတ်ဘူးခင်ဗျားတို့ကမလွတ်ဘူးပြောတာတော့ကဲလိုင်းဘုတ်ကတော့မလွတ်ဘူးပဲထားပါအောင်တော့ဟုတ်ကလားဝဲသုတ်ဝဲသုတ်ဟင်လွတ်တဲ့ဟင်ကဲဘယ်နဲ့တော့ညာဟာဒါနဲ့နေရာပြောင်းရအောင်ဆိုလားဟွာခင်ဗျားတို့တော့ ဟုတ်ဗျာဟင်ဘာနဲ့နေရာပြောင်းတော့မှတင်ဗျာဟုတ်ဗျာမန္တဟုတ်ကလားဟောလာဘလုံးမန္တတဲ့ရောက်တော့ဆိုမန္တရှိလို့ပြောတာမန္တမရှိဘယ်တိရောက်မှမမသိဘူးခင်ဗျားတို့ဟင်ဟုတ်ကလားဗျာဟင်ဟင်အဲ့တော့တို့ဟိုဖရာရှင်နဲ့အရိယာတို့ဟိုမက်ကင်တော့လည်းပြောခဲ့ပြီထင်တယ်ဟဲ့ ဘုရားရှင်တွေတွေးဟောတာမရှိဘူးသူကိုယ်တိုင်ကြင့်ပြီးသူကိုယ်တိုင်ကိုတွေ့တွေ့ပြီးမှဟောတာစိတ်ကူးနဲ့တွေ့တာပြောတာမဟုတ်သူခန္ဓာကိုယ်တွေကတွေ့တာကိုတွေ့ခင်လေကိုယ်နှာခေါင်းကဝင်နေထွက်တဲ့အေးဒီနွေးဒီဒါကိုတွေ့တယ်ပဲလေအဲနာပြီးခြင်းဒီဒါကိုတွေ့တယ်ပဲလေဟုတ်ကလားဘဝကကြွားလိုက်ပြီးပဲလွန်လာလိုက်ပြီးဘယ်လိုဒီဒါကိုတွေ့ကိုကတွေ့မှကိုတွေ့ဟုတ်ကလားစိတ်ကတွေ့တာကိုကိုတွေ့ပြောတာမဟုတ်ဘူးဟုတ်ကလားဗျာအဲ့တော့ဘုရားရှင်ကသူကိုယ်တိုင်ဒါတွေကိုထိုးထွင်းပြီးသူကိုယ်တိုင်ကြင့်ကြည့်ပြီးတော့မှ သူ့ဝိနည်းကိုဟောခဲ့တာဟုတ်ကလားအဲ့တော့သူနဲ့အတူ26ဂရီနဲ့ပူချီတသိန်း26ဂရီဆိုတာသူ26တင်ချီဂရီမဟုတ်ဘူး6တင်ချီဆိုတာတို့ကနန်းမဟုတ်ဘူးဟုတ်ကလားဗျကနန်းပြောနေတယ်26တင်26ကနန်းမဟုတ်ဘူးဟင်အပင်ချီဆိုတာပါဠိလိုပြောတာပမာလိုရည်တွက်လို့မရနိုင်တော့အောင်ကျွတ်သွားတဲ့အကျိန်ပေါင်း26ကျိန်လို့ဆိုလို့ဒီ ဘလောက်ရဲလို့မပြောနိုင်တာလေဘယ်နှဥကျွတ်သွားတယ်လို့ကိုသရင်ထိုးလို့မရတော့26ကြိမ်ဟိုဓမေဆက်ကြလို့ပေါ့ကွဓမေဆက်ကြမှာဟိုဟိုလူသားတွေကပါ9ရောက်ဟိုဗျနတ်က16ကြိမ်ဟိုဗျဂျမားဘလောက်မှမသိလိုက်ဘူးတဲ့ဂျမားကဗာနဲ့နေတကိုဗျဟင်ဒီကပါသွားတယ်ဟိုရှုမှမှုနဲ့ဆိုတော့ဟိုဗာနဲ့နေတဲ့ပုဂ္ဂိုလ်ဟိုဘုရားတရားနာတာနဲ့ဒင်းဆိုသွားတာတယ်ဟဲ့အဲအဲ့လိုအကြိမ်ပေါင်း26ကြိမ်ဘူကြီးတသိန်းဆိုတာမင်းကြီးပြောတာလေ ဟင်ကျန်နာကျန်နာတွေနဲ့ဆိုရင်45ဝါအတွင်းကိုဘယ်လောက်များမထင်တော့အဲ့ဒီကနေပြီးအဆင့်ဆင့်တို့ဒီ2500ကျော်မှာဒီနီးတွေနဲ့ကျင့်သွားတာဘယ်လောက်များမထင်တော့ဟုတ်ကလားဗျာအဲ့တော့ရှေ့က2500ကျော်သွားတာဒါလမ်းကြီးကိုဖုံးနေကျွတ်တို့နောက်လိုက်ကမျက်စိမိတ်လိုက်ရောဟုတ်ကလားဟင်ဖွင့်ဖွင့်ကြည့်သေးလားဟင်ဖွင့်ဖွင့်ကြည့်သေးလား ငါဟုတ်မှာဟိုရလားဟေး2500ကျော်ဗျာဘယ်လောက်မှန်းကိုမသိလိုက်ပါဘူးတို့ပါလားဟဲ့ပြီးဟိုခေတ်ကဟိုသာသနာတစ်ထောင်တွင်းဟုတ်ကွတို့အထာခတာတွေရေးတော့980ဟုတ်ကွဟိုပရိနိဗ္ဗာန်ဆံပြီးပြပဲပေါ့လေအဲ့ဒီအချိန်မှာຫນွေမှာတဘာမှန်းလို့မရဘူးတဲ့ဘာဖြစ်လို့တော့အဘိညာဉ်ရှင်ပုဂ္ဂိုလ်တွေကောင်းဝင်ကြွနေလို့ဒီလိုຫນွေကြီးကိုတဘာလှမ်းလို့မရဘူးတဲ့ဟင်ဟင် ဟင်အဲ့ဒါတော့ရှေ့ကဒီနီးနဲ့အောင်ပြီးတွားထားလိုက်ကြတာဒီ2500ခု42နှစ်တောင်ကျော်လာပြီတဲ့နဲ့နင်းတာဟင်ဒီမှာဟိုဘလောက်ရလို့ကိုမပြောနိုင်လားခင်ဗျားတို့ကျွတ်တို့ကနောက်လိုက်ရာဟင်ဟင်ဟိုတို့ရွာကဟိုတို့ငငယ်ကပြောနေကြရင်မောင်ကြီးလောက်မှခင်ဗျားတို့မဟုတ်သေးပါဘူးဟင် ဟိုတို့တော်ကြောင်ကြီးကနေပြီးရွာကိုမနဲ့ဟိုလေးနိုင်ထိုးရင်ဖိုးအိုးတော့ပေါ့ကောက်ရသူဗျအဲ့ဒီကောင်ကြီးကတွိုင်းနဲ့အိတ်တတရားခေါ်ခေါ်နဲ့ဟောက်သေးဗျာကျုပ်ကရှိရထပိုးလေးထမ်းလို့ဩနှစ်ယောက်သွားငါပေါ်လည်းမပါဘူးသူနှစ်ယောက်ဘောတာပုံမပါဘူးဗျာအဲ့တော့ဟိုတမောကရဲ့တောင်မဲဆွဲကနေခုတို့ မြောက်ရွာကိုမြောက်ခင်ကဟိုရှားပင်ကြုံနေရှိတကူกว่าရှင်ကဟင်အဲ့တော့ဒီကောင်တော့မှန်တော့သားလောက်အောင်ဖြစ်အောင်လုံလိုက်မကွာဆိုပြီးတော့ရှားကြုံကြီးကြော်တယ်ခေါ်ခေါ်သမားလည်းကြော်လိုက်တယ်မင်းကြီးဘူးဗျာဟုတ်ဗျာခင်ဗျားတို့ရေခြေသွားပြီးတော့သွားပြီးတော့ဗျာခင်ဗျားတို့နှောလိုက်တာဟုတ်ကလားမျက်စိမိတ်လိုက်ရုံမဟုတ်ပါဘူး ရင်မောင်ကြီးလည်းတော်ရင်အိတ်လိုက်ဟင်မိတ်လိုက်တော့မဟုတ်ပါဘူးအိတ်လိုက်တော့လိုက်မမှားဘူးခင်ဗျားတို့ဘယ်လိုလုပ်မှာခင်ဗျအော်ဒါရွာရောက်ရင်မိတိတခုတိုးသွားတာပေါ့ဟိုဒိတ်တာကပြန်များထိုင်ပြီးအိတ်တက်တယ်ရှင်းဟုတ်ကလားဟိုအိမ်မနေတော့ငါမအိတ်တက်ဘူးဒီရှင်းဟုတ်ဟေးဟို နတ်တလူကပြန်နီးတနီးတော့ရအောင်မပေါ့လေဟိုဒီနီးရလည်းမဖိုးပါဘူးဟုတ်ကလားဟင်ဟိုမရရတာတော့ယူကြတာပေါ့လေဟုတ်ကလားအောင်မဲထိုင်ရင်တော့အိတ်တာပဲဟင်ဟင်ဟင်သို့တော်ရင်မောင်ကြီးကအိတ်လိုက်ကရှားကြုံမနီးဘူးဗျာခမရတို့ကဟင် မြေမောင်ကြီးကစားကြုံမညီဘူးဗျခမားတို့ကဟင်ဟောပြမေးလို့ရပါဘူးဟင်ဟိုဘယ်လိုလိုက်မှာတော့ကြလားဟုတ်ကလားဗျာအဲ့ဒီဒါတော့ဟောပမတော့ဆိုတာစိတ်ကူဥပမာပေးဟောထားတာလေအဲ့တော့မိမိတို့စိတ်ကလေးဟုတ်ကလားဖြစ်ပျက်ပေါ်မှာတင်ရမှာဒါပဲပြောနေတာထင်တယ်ဟဲ့ဒီကနေ့ကိုရောကြီးဘလောက်ပဲလေရှင်းနေနေဖြစ်ပျက်ပေါ်ကိုဒီတတိယစိုက်နေအောင်ဟုတ်ကလားနစ်နေအောင် စတိုးတာထင်တယ်စေတုံကြီးပြီးဟိုတို့ရေပြီးကြောင်းထဲမှာတခါတည်းသုံးညိုးနှစ်ချုံမြုပ်နေတယ်လို့ဟုတ်ကဲ့တို့အတိလေးပဲအဲ့ဒီတက်ကိုအဲ့လောက်ထိဝင်နေရမယ်ဓမ္မသာယောဂီတို့လိုချင်တဲ့ဝိပဿနာဉာဏ်ပေါ်နိုင်လေဧကေနာတာသုသာသာ